နင်တို့နင်တို့ဆက်ရှိရှင်မြောက်ပေါ့နော်ဟောကြနာကြကြရအောင်အဲ့တော့ဝိတ္တုဒီခုနပါတော့ခက်တူတူလေးပြန်ပြီးတော့နားယူအောင်ကြိုးစားသိခံပြီးတော့နော်နားကြအောင်တော့တတဝတဝုတယသာသနာ့ကိုဆင်းရဲဒုက္ခကနေလွတ်မြောက်ခြင်းနေဆိုလို့ရှိရင်ဒါဒီဝိတ္တုဒီခုနပါအစဉ်တိုင်းကျင့်ရမယ်အနမတ္တင်သီလဝိတ္တုဒီ နံပါတ်1စိတ်ဓာဝိတုဒ္ဓိနံပါတ်3ဒိဋ္ဌိဝိတုဒ္ဓိနံပါတ်4ကင်္ခာဝိတရဏဝိတုဒ္ဓိနံပါတ်5မဂ္ဂမဂ္ဂဉာဏတတနာဝိတုဒ္ဓိနံပါတ်6ပရိပဒါဉာဏတတနာဝိတုဒ္ဓိနံပါတ်9ဉာဏတတနာဝိတုဒ္ဓိဆိုတော့ဒီဝိတုဒ္ဓိခုနှစ်ပါးဒီဝိတုဒ္ဓိခုနှစ်ပါးဒီအစဉ်တိုင်းကျင့်ရမယ်တရားဖြစ်တယ်ကြော်သွားပြီးတော့ကျင့်လို့မရဘူး သဘောကျနားလည်ကြရမယ်အဲ့ဒီမှာဒါအခြေခံဖြစ်တဲ့ဒါသီလဝိတ္တုကစရအဲ့တော့သီလဝိတ္တုဘိုင်းမှာကာယကံဝစီကံတွေကိုဒါဆောင်စည်းခြင်းကာယကံဝစီကံတွေကိုဆောင်စည်းခြင်းသီလဝိတ္တုဘိုင်းအဲ့ဘိုင်းမှာဂရိယံတော်များကတော့ဒါသီလကြီး၄ပါးပါရိမောကသံဝရသီလအိန္ဒိယနဝရသီလ အာဇီဝဗာရိတ္တိတိလပစ္စယတဏိတိလဒီလာဆိုတဲ့ဒီဒီလာဒီ၄ပါးကိုဒါစာသင်ရမှာဖြစ်တယ်လို့အခေလူတကာတကမှာအပေါင်းသူတော်ကောင်းတွေအနေနဲ့ကတော့ဒါ၅ပါးဒီလာဟိုခါဝိပစုကဲ့သို့မြင်အောင်ပြညာရုပ်ကိုအတုကြရမှာဖြစ်ပြီးတော့သစင်တက်လို့ေဘာတိတာကောဘာတိတာဇေဘာတိတာဇတိတာပြင်ဆွမ်းနိုင်ရများဖို့လည်းမိမိတို့ကဖြစ်ကျင်ရင်ဒါတိတာဝိတုဒ္ဓိဖြစ်ပြီးကာယကံဝစီကံစင်ကြယ်ပြီးဓမ္မဝိဇ္ဇံအမှန်ကြောင့်လည်းစင်ကြယ်ပြီး အဲ့လိုမျိုးဇေကံကိုကျင့်သီလတွေစင်ကြယ်ပြီဆိုတဲ့သူတော်ကောင်းတယောက်စိတ်ဓာတ်တွေစင်ကြယ်ရေးအတွက်ဘာကံကိုဇေကံစင်ကြယ်ရုံနဲ့မလုံလောက်ဘူးစိတ်ဓာတ်တွေစင်ကြယ်ရေးအတွက်တစ်စင်တက်ပြီးတော့စိတ်ဓာဝိတ္တုဖြည့်ယူကူရဟောစိတ်ဓာဝိတ္တုပြေးမှတော့ဒါစိတ်ဓာဝိတ္တုဆိုတာဥပ္ပစရာသမာဓိနဲ့တကွာအပနာသမဒီလိုခေါ်တဲ့သမာဘတ်၈ပါးကိုဒါပြောဆိုတာတနည်းအားဖြင့်နိရောဓအငြိကြီးတွေကင်းစင်ပြီးတော့စိတ်ဓာတ်ကစင်ကြယ်ခြင်းကိုပြောတာဆိုတဲ့အတွက်ကြောင့် ဒါသမထအလုပ်ကိုစပြီးတော့လုပ်ကြရဒီဘိုင်းမှာလည်းသမထအလုပ်မှာခုနဥပ္ပဇ္ဇရာသမารိနဲ့အပနာသမารိလို့ဆိုထားတဲ့အတွက်ကြောင့်မဲဆိုဥပ္ပဇ္ဇရာသမารိလောက်ကတော့လွဲတာမရှောင်းတာဒါအထုတ်ကြရမှာပဲမာရီဘိုင်းမှာအဲ့လိုမျိုးဥပ္ပဇ္ဇရာသမารိရမယ်ဇွမ်းနိုင်တို့ခုနဇန်သမารိတွေရမယ်ဆိုတာစိတ်တဝိတ္တုဖြစ်ပြီးဟောစိတ်တဝိတ္တုဖြစ်တဲ့အခါကျဘာဖြစ်တော့ဒါနာဘူးထမှန်ပေါ့လေ ဟောတမရင်ဘိကဝေဘာဝေထတမဟိတောဘိကဝေဘိကုယထာဘူတံပဇာနာတိဆိုတဲ့ဒီဒေသနာလေးဘုရားရှင်ကဘေကဝေကြရာယံတို့တမာဒိန်တမာတိကိုဘာဝေထပွားများကြကုန်လောဓမ္မဤတော်တမာတိရှိတဲ့ပုဂ္ဂိုလ်သည်ယထာဘူတံဟုတ်တိုင်းမှန်စွာပဇာနာတိကွယ်ကွယ်ပြပြတိအဲ့မှာယထာဘူတံပဇာနာတိယထာဘူတဉာဏ်ကိုရနိုင်တယ်လို့ဘယ်လိုပြောတာ နောက်ဆုံးတော့ပညာကနီးစွာသောအကြောင်းကိုကြည့်လိုက်မယ်ဆိုရင်ဒါသမာဓိပဋ္ဌာန်နိုင်မယ်ပညာတွေကပညာကိုဖြစ်စေတဲ့နီးစွာသောအကြောင်းဆိုသမာဓိပဋ္ဌာန်နိုင်ဒါသမာဓိကနီးစွာသောအကြောင်းပဲအခုဒီလိုဇာပေတွေနဲ့ခုဘုရားဟောတာတွေနဲ့ကအင်မတန်နဲ့ညီညွတ်တယ်ဒါကြောင့်မလို့သမာဓိရှိပြီးစိတ်ဓာဝိတ္တုတွေဖြစ်ပြီးဆိုတဲ့သူတော်ကောင်းတယောက်ဒီတဲ့ဒါဟုတ်တိုင်းမှန်စွာသိတယ်ယထာဘုဒ္ဓဉာဏ်ကိုရတယ်ရနိုင်တယ်လို့ပြောတာ အဲ့တော့အဲ့လိုဟုတ်တိုင်းမှန်စွာသိရဘာတွေကိုသိတော့ဣဒံဒုက္ခနိယထာဘူတံပါဇာနာတိအယံဒုက္ခသမုဒိယောတိယထာဘူတံပါဇာနာတိအယံဒုက္ခနိရောဓောတိယထာဘူတံပါဇာနာတိအယံဒုက္ခနိရောဓဂာမိနိပရိပရာတိယထာဘူတံပါဇာနာတိတဲ့ဘာတွေကိုသိတာဆိုတော့ဒုက္ခကိုလည်းသိတယ်ဒုက္ခဖြစ်ကြောင်းသမုဒိယသစ္စာကိုလည်းသိတယ်ဒုက္ခချုပ်ရာနိရောဓသစ္စာကိုလည်းသိတယ်ဒုက္ခချုပ်ရာနိရောဓသစ္စာကိုရာရဲ့အတွက်အကျဉ်းကောင်း မကသစ္စာကိုလည်းသိတယ်ဆိုပြီးဒီလိုသစ္စာလေးပါးကိုသိတယ်လို့ပြောတာပေါ့အဲ့တော့တမာရရှိပါမှတမာရရှိတဲ့သူတော်ကောင်းတယောက်ဒီသားလေးဒီသစ္စာလေးပါးကိုသိနိုင်တယ်အဲ့သစ္စာလေးပါးထဲမှာလည်းဒါဦးဇင်းတို့ဘိုးရှေးပိုင်းဟိုအပိုင်းလေးတွေမှာပေါ့ရှေးပိုင်းဦးဇင်းတို့တရားစတော့ဒါလေးမတမ်းမကြားထည့်ဟောခဲ့တာရှိဒုက္ခသစ္စာလေးပါးထဲမှာဒုက္ခသစ္စာနဲ့သမုဒယသစ္စာဒီဝိပဿနာရဲ့အယုတ်ကံနေအဲ့တော့ နိရောဓသစ္စာကိုလိုချင်တဲ့သူတော်ကောင်းတနည်းအားဖြင့်တတိယမြောက်အရိယသစ္စာခေါ်တဲ့နိရောဓသစ္စာကိုမျက်မှောက်ပြုခြင်းတဲ့သူတော်ကောင်းကသုဒ္ဓနိသစ္စာဖြစ်တယ်မကသစ္စာအတိုင်းကျင့်ဣဒသမารိပညာသိက္ခာ၃ရပ်ပေါ့သိက္ခာ၃ရပ်ကိုကျင့်လို့ချင်းဘာတွေကိုသိတာမလဲဥဇာပရမဒုက္ခသစ္စာကိုသိမယ်နံပါတ်1ဒုက္ခဖြစ်ကြောင်းသမုဒိယသစ္စာကိုသိအဲဒီဒုက္ခသစ္စာနဲ့ဒုက္ခဖြစ်ကြောင်းသမုဒိယသစ္စာကဝိပဿနာရဲ့အရှုခံအာယု ဒါကြောင့်မလို့ဝိပဿနာရှုခြင်းနဲ့ဆိုဝိပဿနာရဲ့ရှုခံအာယုံဖြစ်တဲ့ဒီသစ္စာနှစ်ပါးကိုသိရအဲ့တော့အဲ့သစ္စာနှစ်ပါးကိုသိရတဲ့အတွက်နံပါတ်ဦးဇင်းတို့၃ခုမြောက်ဖြစ်တဲ့အခုစိတ်တဝိသုဒ္ဓိဘိုင်းကိုအောင်မြင်တဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့စိတ်တဝိသုဒ္ဓိဘိုင်းကနေပြီးတော့ဒိဋ္ဌိဝိသုဒ္ဓိကိုကူရ။ဩဒိဋ္ဌိဝိသုဒ္ဓိဘိုင်းကိုရောက်သွားပြီဆိုတဲ့အခါမှာစပြီးတော့အဲ့ဒီမှာဒါယုတ်ဒီနာနေကိုဒါစပြီးတော့ကြိုးစားသိအောင်ကြိုးစားရနာမရူပပြိစိတဉာဏ်ပိုင်းပေါ့။အဲ့မှာယုတ်ဒီနာနေကိုပရမတ္ထ ဉာဏ်မြင်ဆိုင်တဲ့ဒီကိုယ်ပိုင်ဉာဏ်နဲ့ထွန်းပေါက်သိမြင်ပြီဆိုရင်ဒါဒုက္ခသစ္စာကိုသိတာဒါရုပ်တဏ္ဏတွေကိုသိပြီဆိုရင်ဒါဒုက္ခသစ္စာကိုသိတာတဲ့ဘာကိုသိတာဒုက္ခသစ္စာကိုသိတာပါဗျာသစ္စာကိုသိတာအဲ့လိုဒုက္ခသစ္စာကိုသိပြီဆိုတော့သူတော်ကောင်းတရားကခုနသစ္စာ၄ပါးကကြည့်ရင်သမုဒိယသစ္စာကိုသစင်တက်ပြီးတော့သိရမှာဖြစ်တယ်တို့တော့ကြောင့်သမုဒိယသစ္စာဝိပဿနာရဲ့အကျုခံဖြစ်တဲ့သမုဒိယသစ္စာကိုသိရတဲ့အတွက်သူရုပ်တဏ္ဏတွေကိုဖြစ်စေတတ်တဲ့အကြောင်းတရားကို ဒါတဆင့်တက်ပြီးတော့သိအောင်ကြိုးစားဒါကိုတော့ဦးဇင်းတို့ပြည့်စရာပရိကဉာဏ်ပိုင်းလို့ဉာဏ်နဲ့ရခေါ်ပြီးတော့အကြောင်းအကျိုးကိုသိအောင်ကြိုးစားအားထုတ်တဲ့နည်းအားဖြင့်အကြောင်းအကျိုးကိုသိရဲ့အကြောင်းအကျိုးကိုသိသိနိုင်တဲ့ပြည့်စရာပရိကဉာဏ်ပိုင်းဒါကိုဦးဇင်းတို့ဝိသုဒ္ဓိခုနှစ်ပါးကလက်ပြီးတော့ကြည်ကြံတော့ဒါနံပါတ်၄ခုမြောက်ဖြစ်တဲ့ကေခာဝိဒနာဝိသုဒ္ဓိဒီဘက်မှာကင်္ခာဝိတ္တနာကုဏယုံမတန်တရားတွေကံနဲ့ကံရဲ့ကျိုးပေါ်မှာဒါတန်တရားတွေ လွန်တာနာတွေကျော်လွှားလွန်မြောက်သွားနိုင်တယ်အင်္ဂါဝိဒနာဝိတုဒ္ဓိကြည်အောင်ကြိုးစားရအဲဒီဘက်မှာတော့တခါတည်းဒုက္ခပြေကြောင်းသမုဒိယသစ္စာကိုကောင်းကောင်းကြီးသိပြီဦးဇင်းတို့ဟိုတဏှာကိုလည်းသမုဒိယသစ္စာခေါ်တယ်တဏှာနဲ့တကွာကျန်တဲ့ကုသိုလ်ကံအကုသိုလ်ကံတွေကိုလည်းသမုဒိယသစ္စာခေါ်တယ်တနည်းအားဖြင့်ဒီမှာတော့အဲ့ဒီအကြောင်းတရားအလုံးပေါ့ဒုက္ခပြည့်စည်တတ်အနံကိုပြည့်စည်တတ်တဲ့အကြောင်းတရားအလုံးဒါပြိဿသမုဒိယအလုံးပါသမုဒိယသစ္စာတွေမှာကျုံဝင်တယ် အဲ့ဒါကိုအကြောင်းတရားလို့ဒါအကြောင်းတရားတွေကိုသိတဲ့ဉာဏ်အကြောင်းတရားတွေကိုသိသိနိုင်တဲ့ဉာဏ်ပစ္စယပရိက္ခဉာဏ်ခေါ်တဲ့ဝိတ္တုရိဘံကကင်္ကာဝိဒနာဝိတ္တုရိဟောအဲ့လိုသိပြီခုနဒုက္ခသစ္စာအမိရတဲ့ဒိဋ္ဌိဝိတ္တုရိဘံကယုတ်ဒီနာနေကိုလည်းသိပြီသမုဒိယသစ္စာအမိရတဲ့ကင်္ကာဝိဒနာဝိတ္တုရိဘံကဒါအကြောင်းကျိုးဆက်နွယ်မှုပရိဒသမုပ္ပတ်ကိုလည်းနားလည်ပြီဆိုတဲ့သူတော်ကောင်းမှာတဆင့်တက်ပြီးဝိပဿနာရဲ့အရှုခံအာယုန်တွေကိုသိပြီးပြီဖြစ်တော့ဒိုဝိပဿနာရဲ့အရှုခံတရားတွေကို လက္ခဏာရေးသုံးဏတင်ပြီးတော့ပြပနာရှုရမယ်အပိုင်းဒါကိုတော့မက္ကမက္ကဉာဏတဒနာဝိတ္တုဒီပိုင်းလို့ဒီလိုခေါ်တယ်။ဟောအဲ့မက္ကမက္ကဉာဏတဒနာဝိတ္တုဒီပိုင်းကိုရောက်ပြီဆိုရင်တော့စပြီးတော့ဒါဝိပဿနာတွေကိုမိမိတို့ကရှင်းရှင်းဝင်ရောက်လာပြီဝိပဿနာတည်ကြမှာစအဲအဲ့မှာကြတော့ခုနမိမိတို့သိကြည့်ထားတဲ့ဒုက္ခသစ္စာအမိရတဲ့ယုတ်တရားနန္တရားဒုတိယသစ္စာအမိရတဲ့အကြောင်းတရားအကျိုးတရား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 စပြီဒါတမတနာဉာဏ်မှဟောတမတနာဉာဏ်မှလေတဖြည်းဖြည်းဉာဏ်ကိုဉာဏ်ကရင့်ရလာလို့ရှင်ဒါဥရိယဗျာဉာဏ်အနုပိုင်းကူးမယ်ပေါ့ဥရိယဗျာဉာဏ်အနုပိုင်းမှာအထုတ်လိုက်လို့သုဏဓမ္မတွေကိုအကြောင်းအချင်းအကျိုးအချင်းအကြောင်းတရားအချင်းသိမှုပြည့်မှုဒါတွေကိုစင်ញင်သုံးသပ်လို့ဥရိယဗျာဉာဏ်အနုပိုင်းကတော်တော်လေးဉာဏ်ရှင်ကအားကောင်းလာပြီဆိုလို့ရှင်ဓမ္မဝိပဿနာဉာဏ်ကြောင့်ဒီဒါကြုံရနိုင်တာပေါ့ဝိပဿနာဉာဏ်ကြောင့်ဒီကြုံရင်တရားတွေကို တခါလေဆရာသမားနဲ့ချင်းကပ်ပြီးတခါလေဆက်ပြီးတော့တော်လွှားလုံမြောက်စူးစမ်းအထောက်လိုက်ပြီးဟောတဆင့်တက်ပြီးတော့အဲ့ဒီဥပဒနာညာကုရိယပြညာအနုဘန်းကနေအရင်မိုင်းကိုကုဟောအရင်မိုင်းကိုကုခဲ့ရင်တော့ဒါကိုဟိုပရိပဒညာနာတဒနာဝိတ္တုဒီပိုင်းရောက်ပြီးတယ်လို့ခေါ်တယ်အဒီညာနေမိုင်းတွေကတော့ကိုကအစင်ငါကတော့ဒီနေ့တော့ဟေးသမတနာဉာဏ်ရှုမယ်အာနောက်တစ်နေ့တော့ဟေးဥရိယပြဉာဏ်အနုရှုမယ်အာနောက်တစ်ချိန်တော့ဟေးအရင်ရှုမယ်ဒါလို့တော့ရှုလို့မရဘူး စပြီးသမထနာဉာဏ်ကနေယူလိုက်လို့ဥရိယပြဉာဏ်အနုပိုင်းမှာယူစဉ်အတိုင်းပေါ့ယူခွက်အတိုင်းမိမိကယူလိုက်လို့ရှိဒီယုံနဲ့ဓမ္မဆိုတဲ့ဒီဓာတ်သားတွေကိုပဲယုံနဲ့နှစ်ပါးနည်းနဲ့ယူမလားခန္ဓာ၅ပါးနည်းနဲ့ယူမလားအာယတနာဇဏပါးနည်းနဲ့ယူမလားဓာတ်၁၈ပါးနည်းနဲ့ယူမလားပြိဿသမုပ္ပါအင်္ဂါရက်တွေနည်းနဲ့ယူမလားဒီလိုပဲအရှုခံအာယုန်တွေကိုမှန်မှန်လက္ခဏာဤသုံးဏ်တင်သွားရတာပဲအိဋ္ဌာကို အာသာတဲ့ပုဂ္ဂိုလ်ကအိဋ္ဌာဒုက္ခကိုအာသာတဲ့ပုဂ္ဂိုလ်ကဒုက္ခ အနတ္တကိုအောက်တာတဲ့ပုဂ္ဂိုလ်ကအနတ္တလက္ခဏာဒီလိုလက္ခဏာကြီးသုံးတာကိုတလဲကြည့်သင်ရတယ်သို့တော်လက္ခဏာတစ်ခုတည်းပဲတိုက်ဆိုင်ဟိုတဆိုင်မမှရှုနေရမယ်တို့တော့ပြောတာမဟုတ်ဒါနောက်ပိုင်းဥပဒနာပိုင်းလေးတွေရောက်တဲ့အခါလဲဥစဉ်တို့ထည့်ပြောသွားပါအဲ့တော့အနေစတကူတည်းရှုနေလို့လည်းနိဗ္ဗာန်ကိုမရောက်နိုင်ဘူးဒုက္ခတကူတည်းရှုနေလို့လည်းနိဗ္ဗာန်ကိုမရောက်နိုင်ဘူးအနတ္တတကူတည်းရှုနေလို့လည်းနိဗ္ဗာန်ကိုမရောက်နိုင်ဘူးသို့တော့လက္ခဏာရဲ့သုံးဏကိုရှုတဲ့အပိုင်းမှာမိမိကအနိစ္စလက္ခဏာကပိုအားတိုင်းတော့အနိစ္စလက္ခဏာ ပူပြီးတော့အားဟိုဟိုပို့ပြီးတော့ယူလို့ရတယ်ပေါ့ဒီဇိုင်းမမတ်နဲ့အချိန်များများယူလို့ရတယ်သို့တော်လည်းဒုက္ခလက္ခဏာလုံးလုံးယူလို့မယူပဲနေလို့မရဘူးအနတ္တလက္ခဏာလုံးလုံးမယူပဲနေလို့တော့မရဘူးနေသလက္ခဏာဒုက္ခဒုက္ခလက္ခဏာအနတ္တလက္ခဏာတို့ရဲ့အပိထောက်ပတ်မှုရတဲ့ဒုက္ခလက္ခဏာဒီသာလင်းဟောဒနာကမဏိမညာပုညာစိုက်နိုင်တယ်လို့ဒီလိုစာပေမှာပြောတာဒါကြောင့်လက္ခဏာကြီးသုံးပါကိုသုံးတာကိုတော့ဒါမမီတို့ကသင်ရမှာဖြစ်တယ်သို့တော်ကိုအာသန်တဲ့လက္ခဏာကိုဒါပို့ပြီးတော့ အချိန်များများရှိလို့ရတယ်လို့ဒီလိုပြောတယ်အဲ့လိုရှုရင်းထဲမှာတပြေးပြေးဉာဏ်ရှင်ကအရင်ကျက်လာရင်ဥဒိယဗျာဉာဏ်အရင်မှရောက်မယ်ဘင်ကဉာဏ်ရောက်မယ်ဗျာဉာဏ်ရောက်မယ်ဒီလိုဉာဏ်ရှင်ကကူးလာဒီဘက်မှာမိမိကပြောနေတာကကိုကကြောပြီးရှုလို့မရဘူးဒီလိုလေးပြောနေတာကောင်းပြီအဲ့လိုရှုလိုက်လို့ဥရိယပြညာယင်မိုင်းကိုရောက်သွားတဲ့သူတော်ကောင်းတယောက်ဒီဘင်္ဂညာဘယညာအာရိနဝညာမောဇိတုကမြညာညာပရိသင်္ဂညာနေပိဒညာမောဇိတုကမြကမြညာပရိသင်္ဂညာသင်္ဃာရုပ္ပကညာဆိုတဲ့ဒီလိုညာနေနေအစဉ်တိုင်းတက်သွားမှာပဲ အဲဒီနယ်အထိတော့ဒါပြိပဒနိနာတတနာဝိတုဒ္ဓိကိုခေါ်ပြီးတော့အဲနုလောမဉာဏ်တန်အောင်ရောက်ပြီးကြားထဲမှာကောတရဝဉာဏ်ဘုဒ္ဓဇင်အနုကိုပြက်ပြီးအရိယအနုကိုဒါရောက်မဲ့ဉာဏ်ပေါ့အဲဉာဏ်ကိုတော့ဦးဇင်းတို့ကပြိပဒနိနာတတနာဝိတုဒ္ဓိတွေကိုလည်းမထည့်သူကလွတ်သွားတာပေါ့သင်္ခါရတရားတွေကိုလည်းသူကအာယုံမပြုတော့သလိုဟိုဘက်ကနိဗ္ဗာန်ကိုလည်းအာယုံပြုတဲ့အတွက်ဒါဉာဏတတနာအဝိတုဒ္ဓိလည်းမပါဘူးပေါ့သောကိဉာဏ်ဖြစ်တဲ့အတွက်ကဲထားအဲ့လိုအဲ့လိုပြီးတဲ့အခါကျတော့မှဉာဏ်စဉ်ကတက်တော့ စင့်တက်ပြီးတော့ဟိုမဉ္ဇဉ်ဘုံဉ္ဇဉ်ပိဿဝကဉ္ဇဉ်စိုက်ပြီးဆိုရင်ဒါဉာဏတတနာဝိတ္တုဒီမိမိတို့လိုလားတောင်းတတဲ့အိဒါကိုမျက်မှောက်ပြုပြီးအဲ့လိုနီးနဲ့ဒါဝိတ္တုဒီ9ပါးဉာဏ်စဉ်16ပါးတနည်းအားဖြင့်ပညာ3ပါးကိုအစဉ်တိုင်းကျင့်ရမှာဖြစ်တယ်အဲ့လိုပညာ3ပါးကိုအစဉ်တိုင်းကျင့်နောက်ဆုံးတော့ခုနဘာနာပညာပိုင်းဘာနာပညာပိုင်းရောက်ရင်တော့ကိလေသာတွေကိုပယ်ဖွာပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြု အဲ့လိုမျိုးစဉ်တိုင်းကျင့်ရမယ်လို့တို့တကကြီးဒီတကမကြီးတရားနာပရိသတ်အပေါင်းတော်ကောင်းတွေအားလုံးကဒါရင်းနဲ့နှုံးသားတဲ့မှာတခါတဲ့နံမုံနဲ့တို့ဆွဲမြဲစွာအမှတ်ယူထားကြရမှာဖြစ်တယ်။ဒါကြောင့်မီအလိုဝိတ္တုဒီခုနမကိုကျင့်နိုင်မှာငါတို့ဒီငါတို့လူလာတောင်းတတဲ့ဆင်းရဲဒုက္ခတွေအကုန်ဆုံးရနိဗ္ဗာန်ကိုရောက်မယ်လို့တို့သဘောကျပြီးတယ်။နာဒီနေ့ဦးဇင်းတို့ကျင့်နေမှနေဆက်သွားကြရအောင်နော်။ဟောလဲစား။အဲ့တော့ဦးဇင်းတို့ဟောနေတာကဘယ်ပိုင်းကိုရောက်နေတာလဲလို့မေးတော့ စိတ်တဝိတ္တုဒီပိုင်းဘယ်ပိုင်းရဲ့တော့စိတ်တဝိတ္တုဒီပိုင်းရောက်နေပါပြီခင်ဗျာစိတ်တဝိတ္တုဒီပိုင်းမှာလည်းဦးဇင်းတို့စပြီးတော့ဥဒေပြီးဟောလာတာကတော့ဦးဇင်းတို့အာနာပါနနာနဲ့ပြီးတော့ဥဒေပြီးတော့ဟောလာတာဒီစိတ်တဝိတ္တုဒီဖြစ်တဲ့တ